ဆိုခဲ့တဲ့နေ့တွေကအကြီးကြီးသူဟာဒီကျင်းဟာမိစ္ဆာဝိတ္တသုံးမျိုးလို့နဲ့ယောတိရှစ်တိရှိပြီးတော့သူတို့အလိုလိုက်ရတဲ့အခါကိုယ်နှုတ်စိတ်မှုတွေအပြည့်အစုံမကင်းမတန်ရှင်းရိုင်းဆိုင်ကျန်းတန်ပူလုံဆင်းပြီးတော့ဆက်ဆုပ်ကိုရဆက်ပါ အရေးကြီးဆုံးကတော့ဒီရဲ့ကိုကျင့်တိတ်ခါကြီးဆုံးရှုံးသွားဖို့ပေါ့လူဟာကိုကျင့်တိတ်ခါမဲ့လို့ဆိုလို့ရှိရင်လူမပြီးသားတော့လူလည်းစိတ်ထားတာဘူးလူတည်ညာလည်းမရှိတော့လူတော့လူပဲဒါပေမဲ့လို့ပြိဿံစိတ်ဝင်တော့အဲ့နောက်ဆုံးတော့ တာမန်လူတွေရဲ့ဟောထူးခြားတဲ့သိချက်လူလည်းမဖြစ်တော့ခြားခြားလောကီပညာရေးစီးပွားရေးစိနောရေးလူကိုရေးစသည်ပါလောကီကိုယ်ရမမြင်ကြောင်လုံးမှကုညတဲ့ခန္ဓာပတ်သက်ပြီးတော့မြင်မလာဖို့ရသိအရေးကြီးပါတယ် အဲပြင်းထူလို့ရှိရင်တော့ခလာသောဘတော်ရဲ့အလိုလိုက်ရတော့အမှားကြီးကြီးဖြစ်ပြီဆိုလို့ရှိရင်တော့ဒီရဲ့ရင်းရတဲ့ကိုကြီးကျိုးစီးပွားအရှိအမှန်လို့ခေါ်ရတဲ့အကျင့်တိတ်ခါတွေလည်းဆုံးရှုံးခါရတော့တာပါပဲအဲဒါမနေ့ကရှင်းလင်းပြပြခဲ့ပါပြီဒီနေ့ခုစီတာရဲ့ဆန့်ကျင်ဘက်အာရထဝိရိယပုဂ္ဂိုလ် ဆိုပါမယ်ဘုရားမြတ်စွာကိုယ်တိုင်ကအာသဝိရိယဟာဘယ်လိုတရားစိုးတွေနဲ့ကင်းကွာပြီးတော့သူတို့အလိုမလိုက်တဲ့ဒီနေ့ရတဲ့ဒီမြတ်တဲ့ကျိုးစီဝအဖြစ်ပါအจิตဒိဋ္ဌာတွေပေါ်ပြီးပြည့်စုံစေဖို့ဖြစ်ခြင်းပုံပေါ်လေအဲ့ဒါလေး ဖွင့်ကြထားတဲ့အချက်ကလေးဟာအမှန်တရားမှတ်သားလိုက်လို့ဆရာခေါင်းပါတယ်။ခေါ်ထားဘူးကတော့အရတ္တဝိယောဝိယောခောဘိက္ခုေသုခံဝိဟရတိပူဝိတောပါဝကေအကုသလေဓမ္မေဟိမဟာတံမဟာတံယသရတံပြိပူရေတိ အာရတဝိရိယဆိုတာဝိရိယပိုင်ရှင်ပေါ့ဝိရိယကြီးအစစ်စစ်အစစ်စစ်တက်လာပြီးတော့မြင့်တက်ပြီးတော့ပြည့်စုံသွားတဲ့ဝိရိယပိုင်ရှင်အဲဒီဝိရိယပိုင်ရှင်ဟာကာမဝိတ္တဇဝရဝိတ္တဝိညာဝိတ္တခေါ်တဲ့မိစ္ဆာဝိတ္တသုံးမျိုးကတင်းကွာပြီးတော့ပေါ့လေ နေရာဆင်းရဲတတ်တယ်၊ရှားတော်တာနေရာဆင်းရဲတတ်တယ်။ရှားတော်တာနေရာဆင်းရဲတဲ့ဟောကိနောပါဝတိအပ္ပိသံမေရော။ဟောကိနောဘုဝိတောဘုဝိတောသင်စိတ်တာသင်တာ။ကြည့်ပါလေ။မဟာတန်ဆတရကံပြိပုရေကြီးမိမိအထက်တန်းကြတဲ့မိမိ ကျိုးရှိပါအစစ်မှာဒီလိုသိက္ခာသမာဓိသိက္ခာပညာသိက္ခာသိက္ခာ၃ရပ်ကျိုးရှိပါအစစ်မှာကိုလည်းပဲဖြစ်ရှိပါဖြစ်ရှိပါတယ်။ဒါကြီးပြည့်သွားတယ်ပေါ့လေ။ဟုတ်ပါဘူး။စိတ်သိက္ခာနဲ့ပြည့်တယ်ဆိုလို့ရှိရင်ဒီလိုသိက္ခာနဲ့ပြည့်တယ်ဆိုရင်ဒီလာတာပေါ့။အဲဒီစိတ်သိက္ခာဟာဒီလိုသိက္ခာကမိမိရဲ့အခြေခံကျိုးရှိပါအစစ်မှာ စိတ်သမာဓိတိခါကတော့စိတ်နဲ့စိတ်ထားတွေပေါ့ဒီကောင်းလာတော့ဒါလည်းပဲအခြေခံပုံမှာရောက်ရှိတဲ့ရင်းရတဲ့ကျိုးစီဝအဖြစ်မှာဒီမှာတစ်ချင်းဆက်ပြီးတော့ဥပဒနာညာမဲ့ညာအရိယညာကြီးဖြစ်လာပြီဆိုလို့ရှိရင်တော့မျိုးအနေနဲ့ခင်းနေတဲ့ကိလေသာတွေကို အားနဲ့အောင်ပေါ့နှိမ်နှင်းပြီးတော့နောက်ဆုံးအပြတ်ရှင်းတဲ့အပိုင်းထိရောက်သွားပြီဆိုရင်ပညာသိက္ခာပြည့်စုံသူပေါ့လူထက်လူဖြစ်သွားတော့မဟာလူထက်လူအဲ့ဒါဒီဟာတရားနယ်တွေကပုဂ္ဂိုလ်များရဲ့ကြီးရတဲ့ကျေစီဝအဖြစ်မှလားအဲ့ဒါလေးတွေတစ်ခုချင်းတစ်ခုချင်းစာရင်းနဲ့ လက်တွေ့ပေါ့လေပေါင်းစားပြီးတော့ရှင်းလင်းသိရအောင်အာရထဝရိယမှာပထမဆုံးဝိရိယဆိုတဲ့စကားကိုသိရှင်းရပါပါပဲဝိရိယဆိုတဲ့စကားကိုတော့ရှင်းလေးလို့ effort လို့ပြန်လာပါပဲ။ဒါတကယ်မှငုံနေတဲ့အိဗယ်လေးက တော်တော်မြန်လို့စရာကောင်းပါတယ်ဒီဝိရိယဆိုတဲ့စကားဟာဝိရဆိုတဲ့ပုံရင်းကဆင်းသက်လာတာပါဝိရဆိုတာသူရဲကောင်းရဲကောင်းသူရဲကောင်းဆိုတာမလွဲပါလို့ဆန့်ကျင်တဲ့ရေဆိုင်ရတော့မယ်သို့မဟုတ်ရေဆိုင်နေတယ်ဒီခါမျိုးမှာ ရဲရဲရဲရဲနဲ့ရက်တရမယ်အစားသုံးဖို့ရှိကိုရမယ်အစားသုက္ကံသုက္ကံဆိုလို့ရှိရင်တတိရဲရတတိကြောင့်ရောက်ပါလားဒီခါမျိုးမှာကိုယ့်အခြေအနေကိုသိပြီးတော့ရဲရဲရဲရဲနဲ့ရက်တည်တာရင်ဆိုင်တော့ရင်ဆိုင်ရတော့အဲဒါဝူရလို့ခေါ်ရတဲ့ပုဂ္ဂိုလ် ရဲရဲသူပေါ့သူရဲကောင်းပေါ့အဲဒီဆိုင်ရင်ပြန်တဲ့အကြောင်းအရာဆိုရင်သုက္ကံသုက္ကံဖြစ်ခဲ့တဲ့ဒီဆိုင်ရင်အမူအရာလေးဟောဒီပုဂ္ဂိုလ်ကရဲရင်ပါပြီတဲ့ဆိုတော့ဒီပုဂ္ဂိုလ်ရဲရင်အတိလေးလည်းဖြစ်သွားတယ်ရဲရင်ပါပြီတဲ့ဆိုတော့အဲ့ဒီအတိလေးနဲ့သူ့ထိုက်တန်တဲ့စကားလုံးဖြစ်ပေါ်လာလို့ရှိရင်ဝိရိယဆိုတာဖြစ်လာတာပဲ ရင်းရင်းစီအဖြစ်သုံးဖို့ရင်းရင်းစီအလုပ်ရင်းရင်းစီထိုက်ဆန်တဲ့အလုပ်ပေါ်နေမှာအဲဒါကိုပါဠိလိုဝိရိယလို့ခေါ်ပါတယ်ကိုတူတဲ့စောင့်နေရေးအတွက်ဖြစ်စေဤသာစုအတွက်ဖြစ်စေကြည့်ကိုရလို့ရေးအတွက်ကျိုးစားတဲ့အခါမျိုးမှာ တစ်ခါတစ်ခါလည်းအပူနဲ့တွေ့ရတစ်ခါတစ်ခါလည်းအေးနဲ့တွေ့ရတစ်ခါတစ်ခါလည်းတင်မန်းတန်နဲ့တွေ့ရတစ်ခါတစ်ခါလည်းဝန်းကျင်အနောက်ဆက်တွေနဲ့တွေ့ရပါတယ်ကွာအဲဒီလိုဟာမျိုးကိုရေဆိုင်ရရပါတယ်ယသူနဲ့တွေ့တဲ့အခါမျိုးမှလည်းပဲကိုကနိုင်ခွင့်ရှိရသားနဲ့သုက္ခံသုက္ခံဆိုလို့ရှိရင်ဒါမကောင်းဘူးဒါလည်းရေဆိုင်ရကိုရရှိရပါတယ်ကွာ ဘာစိတ်ရှိကုန်လဲဝိရိယရှိရပါတယ်တော့အထူးသဖြင့်ဒီလိုတရားထုတ်တဲ့အခါမျိုးမှာဆိုရင်တော့ကိုယ်လက်ရှိလူမှုချမ်းသာကာမဂုဏ်ချမ်းသာကိုဆွေရတဲ့တတ္တိခြေခရတဲ့မိသားစုဒါတွေကိုဆွေရတဲ့တတ္တိဒါတွေပေါ့အဲ့ဒါတွေကဝိရိယတွေပါပဲတော့စိတ်သာရောက်တဲ့အချိန်ပေါ်လေးရှားတဲ့အခါ စဉ်းစားလိုက်လို့ရှိရင်ဆုံးနစ်เสียပါစိတ်ဆုံးနစ်เสียအကြောင်းတွေပေါ့အဲ့ဒါတွေကိုစဉ်းစားကြည့်တဲ့အခါမှာမဆုံးနစ်ခဲလို့ဟောတယ်ဒါတွေကိုရဲရဲရဲဆုံးရဲတဲ့ပတ်တယ်ဒါဝိရဒါတွေဝိရဒါတွေခေါ်ရပါမယ်ရဲရဲတဲ့ပုဂ္ဂိုလ်ကလည်းဆုံးနိုင်ပါတယ်တတိကြောင့်တဲ့ပုဂ္ဂိုလ်ကမဆုံးနိုင်ပါဘူးနောက်ပုဂ္ဂိုလ်ကြီးများနေပို့ပြီးတော့မဆုံးနိုင်တာပါ အာရှိရင်သူတို့တော့ဆင်းရဲတော့မှာပဲဆိုပြီးတော့သူရငဲ့နေလို့ရှင်လာတာဒီတိုင်းပါอืมကိုရတဲ့ရတဲ့တရားတွေမရတော့စွန့်စစ်တဲ့အချက်တွေကိုပြိဿာကလွတ်လွတ်ချွတ်ချွတ်ရဲရဲရဲရဲပေါ့လေစွန့်နိုင်မှပရိက္ခာဆိုတာပေါ့လေစွန့်လွတ်လိုက်ရတဲ့အရာရဲ့အရာရဲ့အစာကုန်ရစွာတာတဲ့အုံမြင့်မှုကြီးရနိုင်တာပဲဆန္ဒမှုကြီးရနိုင်တာပဲ အဲဒါအဲ့ဒီအခြေကြီးမြင်ထားတဲ့ပုဂ္ဂိုလ်ဟာထောင်မြင်လို့ရာဆွတ်ဆိုတာပေါ့လေတထောင်ကတေချောင်းနေပြီဆိုလို့ရှိရင်တရားဘာမှမဆွတ်ဆွတ်နိုင်ဘူးတရားချမ်းသာကြီးဘာမှဖြစ်တော့တော့ထောင်ကသာတယ်လည်းအဲ့လိုမျိုးတတိရှိတယ်လို့ခေါ်ပါတယ်ပြီးတော့အောက်တန်းစာအဖြစ်ဆိုးတွေပါဒီဆက်အချက်မျိုးဆိုးတွေကောင်းတဲ့ကုလစိတ်ဓာတ်အပြုအဖြစ်ကောင်းတွေပေါ့လေ အကျဉ်းဆုံးရင်ဖြစ်ဖို့ရကျွလို့ရကြုံတဲ့အခါမျိုးမှာသုက္ခသုက္ခမဟုတ်ပဲဟောလေးရှောင်ရတဲ့သတိအကျဉ်းကောင်းရင်ကိုလုံရတဲ့သတိကြည်ရတဲ့သတိပြောရတဲ့သတိနှလုံးသွင်းရနှလုံးသွင်းရတဲ့သတိဟောလေးနော်ဒါတွေဟောတရားထုတ်တဲ့နေရာမှာလည်းဒါဒါအရေးကြီးဆုံးပါပဲအဲ့ဒါကြီးအကုန်လုံးဝိရိယကြီးပါပဲဒီမှာဒါက တရားအမထုတ်ခင်ရှေ့ပိုင်းမှာဖြစ်နေရမယ်အကျဉ်းစာဝေးရရပါအပေါ်ရှိမှပြောတတ်တဲ့ပုဂ္ဂိုလ်ကြီးအထူးသဖြင့်ဆိုင်ရင်လည်းအပေါ်ရှိမှပြောတတ်တဲ့ပုဂ္ဂိုလ်ကြီးအနည်းဆုံးအဖြစ်တော်ခိုးလေးတွေကြောင်လေးတွေမွေးပြီးတော့နေတာထိုင်တာအဲရှိအောင်လုပ်တတ်တဲ့ပုဂ္ဂိုလ်ကြီးပေါ့ လူချစ်တော်သိက္ခာချစ်တော်လေးတွေဟောဒီ cross နိုင်တဲ့တတိရတယ်လည်းတတိဟုတ်ဘူးကလုံးဓာတ်ကြီးခွာရတာဒါဝိရိယတွေပဲဒီလိုခွာရတာအဲ့ဒါကြီးလက်မောနေလို့ရရှိရဲ့အကျော်မျိုးချမ်းသာမျိုးနဲ့အစာဝန်များစွာပါတဲ့မနိုင်ရှင်နေကအောင်ပေါ့အပျော်မျိုးချမ်းသာမျိုးရှိတယ်ဆိုတော့ပေါ့ ဆက်ရည်ချက်အပြည့်ဝတယ်ပေါ့။အဲဒီချမ်းသာရဲ့အကျိုးကြီးကောင်းလာတယ်ပြီးတော့ခိုင်ချက်အပြည့်ဝတယ်။တကယ်ကိုရလို့တဲ့ဆန္ဒရှိရှုပြီးတော့ပေါ့လေ။လာကြတာ။ဒီခါမျိုးမှာစိတ်ကလည်းမလောက်ပါဘူး။ရေးခြင်းနဲ့လုံလောက်ဝိရမျိုးအသက်တဲ့လုံလောက်ဝိရမျိုးထုတ်ဖို့ရလိုပါလား။ အဲဒီလုံလဝိရိယမျိုးမရှိဘူးဆိုလို့ရှိရင်တော့ဒီဝိရိယအရှင်ဟာလည်းမြင့်တက်လာမှာမဟုတ်ဘူးဝိရိယလည်းပြည့်စုံမှာမဟုတ်ဘူးအဲဒီလိုဆိုလို့ရှိရင်နောက်ဆိုတာတတိတမာပညာဆိုတဲ့တရားတွေလည်းဖြစ်ပေါ်မှာမဟုတ်ဘူးဆိုတော့တရားအပြောတရားချမ်းသာတော့ဘယ်နည်းနဲ့မှမရနိုင်ပါဘူးဆိုတော့ဒီလိုဝိရိယမျိုးဆိုတာလည်းမွေးရပါမဟုတ်ပါဘူးဖန်တီးယူရတာပါ ဖန်တီးပြီးတော့ယူရတဲ့ကိုရိယာမျိုးဆိုတော့ခုနစောစောပိုင်းကပြောခဲ့တဲ့အဆွဲအပွားတွေပေါ့တရားမှာအနောက်ရှိတိတတ်တဲ့ဟာရဲရဲကြီးဆွန့်ပြီးတော့ဒီမှာလာကြတာဆွန့်လိုက်လိုက်တော့ဆုံးရှုံးသွားတဲ့လူမှုဆန္ဒတဲ့စာလုံးနဲ့ဆန္ဒမရဘူးဆိုလို့ရှိရင်နှစ်ဖက်ဆုံးရှုံးတတ်ပါဘုရားကလည်းဆုံးရှုံးသွားတယ်ဒီအရလည်းကောင်းကောင်းမရဘူး ကျွန်တော်လွတ်လွတ်ကျွတ်ကျွတ်ကြီးစွန့်ပြီးတော့တရားဌာနဆက်ကျင်တဲ့ဌာနရောက်လာပြီဆိုလို့ရှိရင်ကာယဝိဝေကပထမဆုံးရတာကိုယ်လက်ဆက်တဲ့အဖို့ပေါ့လေပုဂ္ဂိုလ်ပေါ်ကင်းသွားတာအဲဒီပုဂ္ဂိုလ်ပေါ်ကင်းသွားတာလည်းပဲလွတ်လပ်ရှင်းသွားတော့ချမ်းသာလေးရထွက်လာတာလား ပုဂ္ဂိုလ်ကင်းကင်းရှင်းရှင်းနေတတ်တယ်လို့စိတ်ကူးလေးရင်ပြီးတော့ဗောလေစိတ်ကူးအဖော်လေးနဲ့ဟမ်စိတ်ကူးခေါ်လို့ကြော်တတ်တာလည်းရှိသေးတာအဲ့ဒီစိတ်ကူးအဖော်ကြော်တတ်တဲ့ပုဂ္ဂိုလ်အဲ့ဒီအပြော်နဲ့အစာပေါင်းများစွာရှိတဲ့အပြော်ရှိရဲဆိုတော့နားလည်ထားတော့စိတ်ဖော်လေးကြောက်ဆိုပြီးတော့အားစိတ်ရတယ်ဒီလိုစိတ်ကလေးကို ကိုလိုအပ်တဲ့မှတ်နဲ့အာရုံစီရောက်သွားအောင်လို့စိတ်ကနဲ့မလားသုံးဖို့တဲ့ဝိရိယမျိုးစိတ်လိုပါတယ်ကိုပြမမလည်းမဆောက်ရဘူးကိုနာမလည်းမဆောက်ပါဘူးအင်းအတက်လည်းမငဲရဘူးကိုလည်းဆက်မငဲ့ဘူးပဲလို့ပေါ့လေစွန့်စွန့်ဆာဆာလုပ်နေတဲ့ဝိရိယမျိုးပေါ့လေအဲဒီဝိရိယမျိုးထားပါတယ်ဒီမှာစိတ်ရှင်ကလွယ်လို့ရှိရင်ဉာဏ်နဲ့ရှင်ဒီမှာ ကိုယ်ရဲ့စိတ်ဆိုင်လည်းဖြစ်ပေါ်တဲ့ရှုခွင့်စိတ်ကလေးရောက်အောင်ဆိုပြီးတော့စက္ကန့်တိုင်းမလောက်ပေါ်လေအားဆိုင်တဲ့လုံလောက်ဝိရိယမျိုးရဲရဲရဲရဲပေါ်လေစွန့်စားတဲ့ဝိရိယမျိုးအဲဒီဝိရိယမျိုးရှိဖို့အဲဒီဝိရိယမျိုးဖန်ပြီးတာဒါမွေးရပါမဟုတ်ဘူးလုံယူရတဲ့ဖန်ပြီးရတဲ့ဝိရိယမျိုးပါဒီကစားလုံး၅ရဲ့အကျိုးတွေကို တော်တော်လေးသိရှိနားလည်ပြီးတော့ယုံကြည်ချက်ရှိတဲ့ပုဂ္ဂိုလ်တတ္တရားရှိတဲ့ပုဂ္ဂိုလ်ဟာတကယ်တတိထိုင်အကျိုးကိုရလို့တဲ့ဆန္ဒဖြစ်လာတော့လေဆန္ဒတိတိလေးကထားပြီးတော့ကာယဝိကဆိုတာပေါ့လေပုဂ္ဂိုလ်ပေါ်ခင်းတဲ့ကင်းတဲ့တရားဌာနလူတရားထိုင်တဲ့နေရာဌာနရောက်သွားပြီဆိုရင် ကာယဝိကစိတ်ကဆိုတာလိုလိုရတာစိတ်ကူးနဲ့ကြော်တတ်တဲ့ပုဂ္ဂိုလ်တော့အဲ့ဒီစိတ်ကူးအပြော်လေးတွေလည်းသင်သုံးဖို့စိတ်ကူးအပြော်တဲ့အသာပေါင်းများစွာတားတဲ့အပြော်မျိုးချမ်းသာမျိုးရလို့တဲ့ပုဂ္ဂိုလ်ဟာဒီအောင်ပြုကအစပါငယ်ငယ်ပေါ်တဲ့အာရုံစီမှာ ရှိမှတ်တဲ့စိတ်ကလေးအမြဲတစေကြိုက်ရောက်နေဖို့သိလိုအပ်ပါလားအဲဒါကြတော့အားဆိုင်မှုတွန်းအားပါတွန်းအားအားဆိုင်မှုသတိပဋ္ဌာန်လုပ်ငန်းနဲ့ပတ်သက်ပြီးတော့ဘုရားဟောထားတာကသာမန်လုံလောက်ဝိရိယလို့ဟုတ်ဘူးအာတာပီလို့ဆိုထားတယ်အာတာပလုံလောက်ဝိရိယအပူတည်း ဒီစစ်စစ်လုံးလုံးမရဘူးရောရရတော့လုံးမရဘူးဟမ်တင်းတင်းရင်းနေပေါ့ကိုကြီးကတစီလုံးကြနေရတယ်ဟမ်တက်တက်ကြည့်တာလည်းကြည့်ရမယ်ဖြတ်ဖြတ်တာလည်းကြည့်ရမယ်အဲ့ဒါဝိရိယအမျိုးမွေးကြရတာပါဒီတော့ချက်ဝက်ဖွဲ့ဆွဲပြီးတော့ထိုင်ပြီးတော့ဝမ်းတန်စိတ်ဆိုင်ထားတဲ့အခါ လေရှူသွင်းတဲ့လူကဖောင်းတင်လာတာနဲ့ပဲအဲ့ဒီစီရှိမှတဲ့စိတ်လေးရောက်သွားအောင်နုံနုံချာချာတက်တက်ချာချာဆက်ဆက်လာလာနေပါလိမ့်တုံ့ဖို့အဲ့ဒါလက်ကြည့်ဝေရပါပဲဒီအတ္တဘဝေရခေါ်တယ်ဒီလိုအဲ့ဒါပိုက်ရှင်ကိုအတ္တပြုလို့ခေါ်ရတယ်ပိန်နေခိုက်တာမှလည်းအဲ့ဒီစိတ်ကလေးရောက်သွားအောင်လို့တက်တက်ချာချာနုံနုံချာချာနဲ့ ခါဆိုင်ရပါတယ်တွန်းပို့ရပါတယ်ဟမ်အဲဒါလည်းအတ္တပဝိရခေါ်ရတယ်အဲဒီဝိရလေးရှိသွားလို့ရှိရင်အတ္တတိလို့ခေါ်ရတယ်နော်အဲဝိရလေးစက္ကန့်တိုင်းကလည်းပေါ်လာတဲ့အာယုကြီးထိထိရောက်ရောက်ဖြစ်သွားအောင်လို့ကတ်သွားအောင်လို့ကတ်နေအောင်လို့ပေါ့လေတွန်းအားရှိပြီဆိုလို့ရှိရင်ကြာတော့ဒီဝိရဟာအရှိန်ဖြစ်လာတယ် အားဖြစ်ပါလေနည်းနည်းလေးတော့များများတစ်ခုကနေပြီးတော့နှစ်ခုစပြီးအများဆိုတော့အချိန်ရပါတယ်ဒီမလို့ဆိုလို့ရှိရင်ဝိရိယကောင်းတစ်စက္ကန့်မှာတစ်ချိန်ရတဲ့တို့လို့ရှိရင်အချိန်ပေါင်း60ပဲ၅မိနစ်ဆိုအချိန်ပေါင်း300ပဲနှုတ်ပေါ့မိနစ်တစ်မိနစ်တိုင်းမှာအဲ့လိုအားစိတ်တဲ့ဝိရိယလေးတွေကထွက်နေတာအဲ့ဒီအားတွေထုတ်နေတာထွက်လာတာ အဲ့ဒီစိတ်ရှင်ဝရိယနဲ့အားထုတ်ရတဲ့နောက်နောက်အရှိန်ဖြစ်လာတဲ့ဝရိယကိုယောဂုဓမ္မအာရတဝရိယကိုခေါ်တာပဲရှိကအားမဆိုင်ခိုင်းတဲ့တော့ဗေနိလိုက်မှာဝရိယအရှိန်ကိုဖြစ်တယ်။ညာမှာအရှိန်ဆိုတာရပါလေဓမ္မအထူးသဖြင့်တော့ဥရပြညာနဲ့လောက်ရောက်တဲ့အခါမှာဒီအာရတဝရိယဆိုတာသိထူးကြပါလေဓမ္မသောကပညာတော့အဲ့ဒါလေးကို ပြုစုပြုထောင်ပြီးတော့မွေးထုတ်ပေးရအာဆရာအာသုခါသမှာအဲ့ဒီလိုအပူရည်မျိုးချတက်ကြဆက်လက်တဲ့ဝိရိယမျိုးမရှိဘူးပေါ်ပေါ်ချင်းအဲ့ဒီပေါ်လာတဲ့အာယုမှာစိတ်ရောက်သွားအောင်လို့အားဆိုင်မှုမရှိဘူးအနာတတိခေါ်ပါတယ်ဒီပုဂ္ဂိုလ်အနာတတိကိုယ်ကြီးအားဆိုင်မှုရှိတယ် အဲ့ဒီပုဂ္ဂိုလ်မှာဘာလို့ဖြစ်တာလဲလို့ဆိုအနာတာပိလောအတောခံခေကောအန္တရာယကရောဟောတိအဲ့ဒီလိုအပူလေးပြင်းလို့တက်တက်ကြွဖြတ်မှတ်မှုဝိရိယနဲနေတဲ့ပုဂ္ဂိုလ်အတောခံခေကောစိတ်ဟာကျုပ်လာတယ်ဒီမဆိုင်ရဘူးသူ့ဆုံးသူ့ဆုံးဖြစ်လာတယ်ကျုပ်လာတယ်စိတ်ကျုပ်လာတယ်ဆိုတော့သွားအမထောက်ဘူးပေါ့ သူဆောက်တာပေါ့တရားဖြင့်ခေါ်စိတ်ကြဆိုတာဝင်လာတယ်သွားမထုတ်ဘူးဆိုလို့ရှိရင်ဆက်ဆုပ်ဖွယ်ရာဆုံးဖြတ်တဲ့သဘောဖြစ်လာတာပေါ့ရှင်းဖို့စရာကောင်းတဲ့ဘုန်းကြီးတော်မဟုတ်ဘူးအကုသိုလ်ကဆုံးဖြတ်တယ်ဆိုရင်ကောင်းကောင်းတယ်ကုသိုလ်ဖြစ်ရေးမှာဆုံးဖြတ်တယ်ဆိုလို့ရှိရင်ဒီဆုံးဖြတ်မှုဟာစိတ်ကြုံသွားမှုဟာဆက်ဆုပ်စရာကောင်းတယ်အဲဒီဆက်ဆုပ်ဖွယ်ရာခုနဖြည်းဖြည်းနဲ့ကံတဲ့သဘောဖြစ်လာတယ် အဲ့ဒါပါဠိလိုတော့ခေါ်ဆက်ကြခေါ်ပါတယ်ခေါ်ဆက်ကြအန္တရာကကရောဖတ်ပြီးသူဝင်လာပြီဆိုလို့ရှိရင်တော့တရားမှာတော့အနှောက်အယှက်ဖြစ်တော့ဓမ္မတရားဖြစ်တော့တာပါပဲဓမ္မအပြင်းနဲ့ဝင်လာတော့တာပါပဲတမနစ်လောက်ခုနစိတ်ဆက်စစ်ဖြစ်သွားတယ်ဆိုရင် ချိန်ပေါင်း60ပေါ့လေတော့အပြင်းတွေဝင်လာတော့ပါပဲအပြင်းကနေပြီးတော့နောက်ပိုင်းစိတ်ကူးတွေရှိပြီးတော့လောဘဒေါသဘောလေးကနာကောင်းမိစ္ဆာဝိတ္တတွေလည်းဒီခါတော့ဝင်လာတော့ပါလေတော့အဲ့လိုဖြစ်တော့ပါလေတော့ဒါကြောင့်အခုဒီပြင်အားဆိုင်မှုရှိလို့ရှိရင်ဒီခဏစိတ်ဟာသွားမတော့တွတ်ဆုတဲ့သဘောစိတ်ဟာသွားတွေကုန်ကားပြီးတော့ပြန်မနှမ်းနေတဲ့သဘောဒီလောက်ခုတဲ့သဘောတွေဖြစ်လာပြီးတော့ ဆက်ဆုပ်ဖွယ်ကောင်းတဲ့ဆုံးမြမှုမျိုးအပြင်းမှုအဲ့ဒါကိုဝန်တတ်တယ်အေးဆက်ဆက်ဖြစ်သွားပြီဆိုလို့ရှိရင်လုံးလမထုတ်လို့အေးဆက်ဆက်ဖြစ်သွားရင်ကိလေသာတွေဖိတ်ခေါ်လိုက်တာပဲကိလေသာတွေကိုလက်ခံလိုက်တာပဲတေရှားတဲ့အနေမျိုးမရောက်တော့ဘူး။ဒါကြောင့်ဒီနေရာမှာမြတ်စွာဘုရား အတ္တပဆိုတဲ့စကားသုံးတာသိသိပဲရှိတယ်ခန္ဓာကိုယ်မှာဒီကိုယ်လုံးတက်ဆက်ပြီးတော့သွေးကြောကနေပြီးတော့သွားတဲ့သွေးတွေဆိုတာရှိပါတယ်ဒီသွေးကဒီကိုယ်လုံးမှာနည်းနည်းထွေးထွေးလေးရှိနေမှလည်းပတ်နှုံကောင်းပါတယ်ဒီနေရာကအေးနေပြီဆိုလို့ရှိရင်အဲ့ဒီအေးတဲ့နေရာဟာကြိုက်ခဲတာလည်းယောဂလည်းရတာပဲ အချင်းချင်းအေးတွေကပတ်လာပြီဆိုလို့ရှိရင်သူ့ကြီးခဲခဲပြီးတော့နောက်ဆုံးကျေရပိုက်ကြည့်ရောက်သွားတာပါ။ဟွန်းဒီတော့ဒီလက်ကဆုံးကောင်းဆိုပြီးတော့ခန္ဓာကိုယ်သူ့အောင်ဝေးအောင်ပေါ့ဒီမျိုးထုပြီးတော့လောရပါတယ်။ပြီးလို့ရှိရင်ဒါသူ့လက်ကဆုံးကြီးကောင်းလာတယ်ပေါ့လေ။ဆိုတော့အတ္တပါလုံးလာဝိရိယစိတ်မှာထည့်ပြီးတော့စိတ်ဒီလိုဖြေလို့ရှိရင် ဒီလေးလေးရှိလာပြီဆိုလို့ရှိရင်တော့လက်ပါနှုတ်ကောင်းလာတယ်ဝိရလက်ပါနှုတ်ကောင်းလို့ရှိရင်တော့တတိတွေဝင်လာမယ်သမာဓိတွေဝင်လာမယ်ပညာတွေဝင်လာမယ်ပေါ့လေအဟုတ်ကကောင်းလာအောင်ပေါ့လေအစားအစာချက်ကောင်းနေတယ်ဝင်လာတော့တာပဲဒီမှာဒီလိုထိုင်လို့ကောင်းလာမှာဒီမှာဆက်တကလုံးလက်ပတ်နေတဲ့တွေးဟာအေးမပတ်ဘူးလူလူဆွေတဲ့ဖြစ်နေဖြစ်နေပြီဆိုလို့ရှိရင်သူ့လက်ပတ်နှုတ်ကောင်းနေတော့ဒီပုဂ္ဂိုလ်ဟာကျမ်းမာရရတာပဲ ဘုဒ္ဓဖြစ်တဲ့လုံလောက်ကြီးဟာစိတ်အစဉ်မှာလောကဘုဒ္ဓတိရောက်နေတဲ့အခါကျတော့ဒီစိတ်ဟာဤစစ်စစ်ကြီးဖြစ်သွားဘူး။သာမတော်တွတ်ဆုပ်တဲ့သဘောပေါ့။သွားတွေကိုငါးပြီးတော့ပြမနှောနေပြီးတော့တော့ပါအေးကြီးတဲ့ကခဲသွားတယ်လို့ပေါ့။အဲစိတ်ကြီးခဲမသွားဘူး။စိတ်ကြီးကြောနေတယ်။ဟမ်။စိတ်ကမိနဲ့တွေ့လို့ရှိရင်ကြောပြီးဆိုတော့မိနဲ့လား။ဟမ်။မိနဲ့မတွေ့ရင်တော့မကြောက်ကြောက်ကြီးစမ်းစမ်းနေတော့ ချောစိညာတိုင်ခွင့်ပြီးတော့လာတာပါဒီတိုင်းအဲတော့ဘုဒ္ဓဟာသိရေးကြည့်ရမယ်ဆိုတာလက်ဆောင်ကရားထုတ်တဲ့အခါမှာသုံးလဝိညာဉ်ကိုအတ္တဘဆိုတဲ့ဒီကလေးသုံးထားတာအလုံးအသေးလေးရှိပါလားအတ္တဘလုံးကဝိရိယတမနစ်လောက်ပေါ်ပြီးရှိခွဲအောင်ပါဖြစ်နေပြီဆိုလို့ရှိရင်တမနစ်စာဒီကလေးဟာအပူဓာတ်တွေရနေတော့ အပူဓာတ်ရှိတဲ့နေရာမှာအေးကမဝင်နိုင်လို့ပေါ့လေဟွန်းရှိတာဝီတော့ဒုက္ခမပြေးနိုင်လို့ပေါ့လေအတ္တဘလုံးလာဝိရကကိုမှတဲ့အာဝိစိတ်ကလေးရောက်သွားတော့အပူဓာတ်ရတယ်ဆိုရင်ဤစစ်စစ်ခုနအပြင်းကိုလက်မခံတော့ဘူးအဲ့ဒါပယ်လိုက်တာဒီမှာဖြစ်ခွင့်မပေးတာပေါ့ဖြစ်ခွင့်မပေးတာဟောတာ သူ့လက်မခံလာခေါ်တာအဲ့လက်မခံတော့ပယ်တယ်ခေါ်ရတယ်အပြင်းပါတယ်လို့လို့ပြီးတော့ဒီလုံလဝိညာဉ်မထောင်ဘူးဆိုလို့ရှိရင်စိတ်ဟာကိလေသာအဆိုတတ်တယ်အများကြီးရောက်နေတာဉာဏ်နဲ့အဆိုတတ်တယ်ခုနအပြင်းကအဆောင်ပါလေအဆိုတတ်တယ်အများကြီးရောက်နေတာဝိရိယအပူတက်လိုက်တဲ့အခါကျတော့အဆိုတတ်တယ်ဟာဖြစ်ခွင့်မရဘဲနဲ့သူက6ပေါ်တယ်6ဖြစ်သွားတယ်သူကတော့ ၆ကိစ္စ15တော့ပယ်တာပါပဲဒီတော့ဒီတော့အတ္တဘလုံးလောက်ကြီးဟာစိတ်အစဉ်မှာအပူဓာတ်ရောက်နေပြီဆိုလို့ရှိရင်ကိလေသာအစုဓာတ်ကိုလည်းပဲ၆သိစီပြီးတော့ကိလေသာတွေလက်မခံပယ်ရှားနဲ့ဆောင်ရည်သတိတွေစိတ်ကံလည်းရတယ်စဉ်းစားကြည့်ပေါ့အဲဒီဆောင်ရည်သတိရှိတဲ့ရှိရှိဝိရိယအထုတ်ပြီဆိုလို့ရှိရင်နောက်နောက်ဝိရိယတွေလည်းပဲအရှိန်နဲ့တက်လာတော့တာပဲ။ အဲ့ဒါနောက်နေ့ကျမှဆက်လက်ပြီးတော့ပြောရအောင်ပါလေဒီလိုတလာရေးတော့ဒါပဲတော့ကြအောင်ဆိုသာဓုသာဓုသာ